ဒီနေ့ဇွန်လ9ရက်2019ခုနှစ်တောက်ကြနေတဲ့ညနေ9နာရီမှာတရားစီကမ္မဋ္ဌာန်းဒါနရောက်ရှိလာကြသောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့သည်ဤရိတ်သားနှင့်ဆက်နွယ်ပတ်သက်ပဋ္ဌာန်းစေရှိသောမြင်အပ်မမြင်အပ်သောပုဂ္ဂိုလ်တ attva အလုံးတို့သည် ပြေရန်ကြောင်းကြအမှုဒုက္ခတွေကင်း၍ကိုယ်စိတ်နှပြကျမ်းမှချမ်းသာကြပါစေမိမိတို့လူလာတောင်းတအပ်သော လောကီစည်းပွားချမ်းသာ လောကုတ္တရာစည်းပွားချမ်းသာပြည့်စုံစွာဖြင့်မိမိတို့ကိုယ်တိုင်အာတိဝိသောပမသုတ်တံကညွှန်ကြားတဲ့အတိုင်းနဲ့လိုက်နာကျင့်ကြံအထုနိုင်ကြသဖြင့်အတိဒုဉဏ်ဒုတရားဒုမြတ်ရရှိခံစားနိုင်ပြီး မိမိသိတယ်လို့မြင်တယ်လို့တရားတရားသောပုဂ္ဂိုလ်ဤအားလဲတရားဓမ္မသိအောင်မြင်အောင်ဟောပြောပြတာသာသနာပြုနိုင်ကြပါစေလို့ရှိဥစွာမေတ္တာစကားပြောကြအပ်ပါれသတ္တရောဘိကဝေအာတိဝိတာဩဃဒေဇာကောရာဝိတာတိခောဘိကဝေတဲ့ သတုံနမဗုဒ္ဓနာတိဝစနံတဲ့ပတဝီဓာတုယအာဘောဓာတုယတေဇောဓာတုယဝါယောဓာတုယလို့မြတ်စွာဘုရားကိုယ်တိုင်ဟောတဲ့ပါဠိတော်မှာမိမိတို့မူကြီးလေးကောင်အစိတ်ပြင်းထန်တဲ့မူကြီးလေးကောင်ဆိုတာတရားမဟုတ်ဘူးတဲ့ ခန္ဓာကိုယ်ထဲမှာရှိတဲ့မဟာဘုတ်ယုတ်ကြီး၄ပါးလို့ခေါ်တဲ့ဓာတ်ကြီး၄ပါးတရားဖြစ်တယ်တဲ့အဲဒီဓာတ်ကြီး၄ပါးမနေ့ကတော့ကပထဝီဓာတ်20နဲ့အဲတယုတ်သဘောအလုတ်ဘယ်လိုလုပ်ရမလဲဆိုတာလည်းပြောပြီးသွားပြီအာဘောဓာတ်12ပါးတယုတ်နဲ့သဘောဘယ်လိုရှုမှတ်ရမလဲဆိုတာလည်းပြောပြီးသွားပြီအဲဒေဇောဓာတ် သဘောနဲ့ကျွမှတ်ပုံတော်ပြီးပြီဒေဇောဓာတ်၄ပါးရှိတယ်ဆိုပြောအောင်မယ်ဒေဇောဓာတ်အဲဒီခန္ဓာကိုယ်မှာပါဇကဒေဇောဆိုတာစပြောရမယ်ပါဇကဒေဇောဆိုတာမိမိစားတဲ့အစာအစာတွေကြည်ညက်သွားအောင်ချက်ပြီးတဲ့ဥစ္စာပါဇကဒေဇောသူကန့်ကြောင်ဖြစ်တယ်ကုသိုလ်ကံကောင်းရင် စားလို့ကောင်းတောက်လို့ကောင်းအိတ်လို့ကောင်းနေလို့ထိုင်လို့ကောင်းနေတာအဲ့ဒါကုသိုလ်ကံကြောင့်ပါဇဂတိဇောတလည်းကောင်းတယ်အဲပါဇဂတိဇောတကောင်းတာလည်းကုသိုလ်ကံအားကောင်းလို့အဲ့ဒီတိဇောတအမကောင်းရင် အစာမကြည့်ဘူးဘာဖြစ်ပြန်ပြီးညာဖြစ်ပြန်ယောဂမျိုးမျိုးဖြစ်တယ်အဲအဲ့ဒီတိဇောတသမဝေပါကိနိယကနိယသမဏကတောတဲ့ တရားရကြောင်းပဒာနိယင်ကအင်္ဂါ၅ပါးထဲမှာဒါပါတယ်အညီအမျှကြည်ကျက်စေနိုင်သောဝမ်းမီအစကတိဇောတနဲ့ပြည့်စုံရမယ်တဲ့အဲ့ဒါပြည့်စုံရင်တရားမြန်မြန်ပြည့်စုံနိုင်တယ်မြန်မြန်ရနိုင်တယ်ဆိုတဲ့ဒိဗေပဲအဲပါဇကတိဇောပြီးတော့သီရဏတိဇောတဲ့ စီရဏဆိုတော့ခန္ဓာကိုယ်ကြီးအိုမင်းအောင်လုပ်တဲ့ဒီဇောပေါ့စပင်းနေပြူလာအောင်မျက်စိတွေမုံလာအောင်နားတွေထိုင်လာအောင်ခါးတွေကိုင်းလာအောင်ဘယင်းတွေတွန့်တွဲရော့ရဲလာအောင်อืมဟိုအောင်မင်းအောင်နှိမ့်ဆက်တဲ့ဒီဇောကိုစီရဏဒီဇောအဲနောက်တကအပြာဒီဂရီတရားကြောတာကြတော့ဒါဟဒီဇောတဲ့ပူတာအမလီပူလာရေလောင်လာရေလောက်ပါအောင် ရေခဲတုံးလေးကပ်ပါအောင်ဟဲ့ရက်တောင်းလေးကပ်ပါအောင်ဟဲ့อืมအဲ့လိုညီးရလောက်အောင်ပူတာကိုဒါဟဒီဇောတဲ့အဲနောက်တကတန်တပနဒီဇောတဲ့ဒီဂရီတရားအောက်ပူတဲ့အပူတန်တပနဒီဇောတဲ့အဲ့လိုဒီဇောတတ်၄ပါးရှိတယ်တဲ့မြတ်စွာဘုရားကဒီဇောတတ်၄ပါးဘာသဘောရှိတော့ပူတဲ့သဘောအေးတဲ့သဘောနှွေးတဲ့သဘောရှိန်တဲ့သဘော အဲ့ဒါလက္ခဏာသူ့ကိုတွေ့ရင်ဘယ်နဲ့မှတ်မတော့အဲ့သူ့သဘောတိုင်းမှတ်ရမှာပဲသူကပူတဲ့သဘောလေးပြန်ပူတယ်ပူတယ်ပူတယ်မှတ်အေးတဲ့သဘောလေးပြန်အေးတယ်အေးတယ်အေးတယ်မှတ်နှွေးတဲ့သဘောလေးပြန်နှွေးတယ်နှွေးတယ်နှွေးတယ်လို့မှတ်ရှိန်တဲ့သဘောလေးပြန်ရှိန်နေရှိန်နေလို့ဒါမှတ်ရမှာဒါသူ့ရဲ့သဘောလက္ခဏာအမှုအနှွေးအေးတမီပူငွေပေးလေးရင့်ကျက်စေသည်တဲ့ အစားတောက်တွေချက်တက်ကဘူးငွေပေးရတာပဲအဲ့ဒီဘူးငွေပေးတော့အစားတွေချက်တဲ့ဟင်းတမင်းတွေကြက်သွားတယ်လို့ပဲအဲခန္ဓာကိုယ်ကြီးကိုပူးငွေပေးပြီးတော့ရင့်ကြအောင်လုပ်တယ်တဲ့အဲသူ့ရဲ့လုပ်ငန်းရတ္တနုညံ့ပျော်ပြောင်းဆင်လောင်းထင်သည်အဲနုနုညံ့ညံ့ဖြစ်တယ်ပျော်ပျော်ပြောင်းပြောင်းဖြစ်တယ် အဲဒီသောတအာကောင်အသားရည်နုညံ့နဲ့ပြော့ပြောင်းပြောင်းရှိတယ်နုညံ့ပြော့ပြောင်းစင်လောင်းထင်သည်တဲ့ဒီသောတတိမတ်မြတ်ယောဂီနောက်တစ်ခုကပေါ့လျက်ပေါ့လျက်ကြွတဲ့ထင်သည်ဒီသောတဆိုတာပေါ့ပေါ့တက်သွားတဲ့သဘောတဲ့အခုထားတော့မယ်ဆိုရင်ထားခြင်းနဲ့ထားခြင်းနဲ့မှတ်မှတ်ပြီးတော့ထားတယ်ထားတယ်ထားတယ်ပေါ့တက်သွားတာအဲပေါ့ပြီးတော့အပေါ်တက်သွားတာ တိဇောတတဲ့ပို့တာကဝါယောတတဲ့ဟောဒီလိုဓာတ်ဒီသဘောတွေပြအဲ့ဒါတိဇောတနဲ့ပတ်သက်လို့လေးပါစုံပါပြီတဲ့သူပြတဲ့အတိုင်းရှုုံပဲတဲ့အဲ့ဒီဇောတကအဂိမုခမွေနဲ့တူတယ်တဲ့အဂိမုခဆိုတာမီးလောင်တယ်လို့ပေါ့လေခါတဲ့ဒါကြီးဒီမဲကြောက်သွားတယ်အဲခဏခဏပြောရင်တော့ကင်းစာယောဂါလို့ဆိုရမယ်တင်းတယ် ကင်ဆာယောဂအမတန်ပူတယ်လို့ကြားပါတယ်အမတန်ပူတော့သူ့ကိုဓာတ်กินတယ်အဲဓာတ်ကလည်းအပူပဲဒီဇောကလည်းအပူပဲအပူကိုပူခြင်းဒါလောက်တာဓာတုနန္တုစေဘယူဆိုတဲ့အဲ့ဒါပဲအပူကိုအပူဓာတ်နဲ့ပြန်တိုက်တာအဲတိုက်တဲ့ဓာတ်ကအားကောင်းရင်ယောဂအောင်မြင်သွားမှာပဲအဲတိုက်တဲ့ဓာတ်ကအားနေအားအားနေပြီးတော့ယောဂအားကြည့်လဲဒါသေးမှာပဲတဲ့ဒီဇောဓာတ်ကလည်း အဲသူကအဂိမုခမွေတဲ့အဂိမုခအဲ့ဒီမွေကြိုက်လို့ရှင်ပြာကျသွားတာလေတခါတည်းကိုတခါတော့ကရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့ရှင်ဥပဒေနမထေမြတ်လိုင်ကောင်းတိုင်းမှာတဲ့သင်္ကန်းချုပ်နေတယ်တဲ့သင်္ကန်းချုပ်နေတော့မကြခင်မွေလေးကသူ့နဲ့လာပြီးတော့ထိအဲ့ဒါတလာထိတော့မွေကအဂိမုကမွေမျိုးဖြစ်နေတာ အဲ့တော့ခန္ဓာသမာပတ်နဲ့ဒိဋ္ဌံနဲ့ချုပ်တာငါကြီးခန္ဓာကိုယ်သည်အပြည့်မရောက်သေးမခြင်းမိမလောင်ပြမကြပါစီနဲ့အဲ့လိုဒိဋ္ဌံပြီးတော့ယဟန်တွေခေါ်ပြီးတော့ပြည့်မဲ့ထုတ်ခိုင်းအပြင်းလဲရောက်ရောတကားတဲ့ခြေချင်းပြကြသွားတယ်ဆိုတာကိုအဲ့ဒါအေကိမှုကမွေကြိုက်တာတဲ့ဘယ်သူကမှမညာဘူးတဲ့ဓာတ်ကြီးလေးပါ အင်မတန်မှကြောက်စရာကောင်းတယ်လို့မြတ်စွာဘုရားကဒီအဖြစ်တစ်နှစ်အမှန်တွေသိအောင်လို့ဒီသုတ်တန်တရားဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့အကြီးလေးပါးတွေကဝါယောဓာတ်ဒါပြောဝါယောဆိုတာလေးဓာတ်ဆိုတဲ့ဘောပေါ့လေးရအမြင်မှလည်းလေးတွေရှိတယ်ကုလေးတဲ့တော့အေးတာပေါ့မိခန္ဓာထဲမှာလည်းလေးတွေရှိတယ်တဲ့ လေရမရှိလို့မဖြစ်ဘူးလေရဝါယောဓာတ်6ပါးတဲ့ဝါယောဓာတ်6ပါးနံပါတ်1ကဥဒ္ဒင်္ဂမဝါယောအဓက်ကိုဇန်တော်လီဓက်ကိုဒီကနေ့ဒီဒီတက်တာပေါ့အဲအဓက်ကိုဇန်တဲ့လေရရှိတဲ့နာတဲ့ဘိုးလွန်ခဲ့ရင်ဒါမူတူတူဝေဒရီပြက်လာတယ်အစဉ်မတည့်ရင်အုံနောက်ကျော်တွေပြက်ပြီးတော့သွားနိုင်တယ် အဲဥဒင်္ဂမဝါယောအတက်ကိုဇန်တော်လီတဲ့အဒုကမဝါယောအောက်ကိုစုံတော်လီအောက်ကိုစုံတဲ့လီကောင်းမှစီးတွေဝန်းနေသွားလို့ကောင်းတယ်အဲ့ဒီလီအားနဲ့စီးသွန်းသွားတယ်မကောင်းအားမရအဲဂုတ်စီတယဝါယောဝမ်းပိုက်ထဲမှာရှိတဲ့လီယောဂီတွေတရားမှတ်တာအဲ့ဒါပဲပေါင်းနေဆိုပိုက်ထဲကလီပဲလေ အဲပိတ်နာလဲပိုက်ထဲကလေကုတ်စည်းတရားဝါယောဝမ်းပိုက်ထဲမှာရှိတဲ့လေကုဋ္ဌတရားဝါယောဥထဲမှာရှိတဲ့လေဥထဲမှာလည်းလေတွေရှိတယ်တဲ့အင်္ဂမင်္ဂနုတာရီဝါယော အင်္ဂါကြီးငယ်တကူလုံးအတက်အောက်အောက်အတက်ပြန်ပြန်လန်းလန်း ဘဝလာတဲ့လေတဲ့အင်္ဂမင်္ဂနုတာရီဝါယောအဲ့ဒါကတော်တော်ရေးကြည့်ပုံပေါ်ပါတယ်အဲ့ဒီအင်္ဂမင်္ဂနုတာရီဝါယောအာကောင်းရဲ့အညောင်းညာကြိုက်ခဲ့မရှိအဲ့ဘုန်းကြီးတို့ပါတယ်အဲ့ဒါအနေအတူတဲ့အဲ့တကအင်္ဂမင်္ဂနုတာရီဝါယောအာနေတော့တော်တော်ညောင်းတယ်အညောင်းကြိုက်တယ်ဘုန်းဇာတော်ဥဒုဒနာလည်းတော်တော်ညောင်းတာပဲညောင်းတော့လမ်းနေရောက် ရောက်လဲညောင်းတာပဲမရောက်ခဲ့လဲမရောက်လို့ညောင်းရောက်တယ်လဲရောက်လို့ညောင်းတာပဲအဲ့ဒါပါတော့အင်္ဂမင်္ဂနုတာရီဝါယောတအာမကောင်းလို့တဲ့တော်ဒုက္ခပြီးပါတယ်တော်ဆိုးတဲ့ဥစ္စာအဲနောက်တော့ကအတ္တတပတ္တတဝါယောနှကောင်းကရှူရိုက်တယ်လေတဲ့အတ္တတပတ္တတဝါယောအနာပါဏကမ္မဓမ္မရင်တော့နှကောင်းကဝင်လေထွက်လေမှတ်ရတာပဲ။ ခုဘောင်းနဲ့ဘိန်းနဲ့မတ်တဲ့ယောဂီတွေကြတော့ကုသိတယဝါယောဝမ်းပိုက်တဲ့မှာရှိတဲ့လေးကိုမှတ်တာတဲ့လေးလေးကတင်းလာရင်ဘောင်းနဲ့လို့မှတ်တယ်အဲရော့သွားတော့ဘိန်းနဲ့လို့မှတ်တယ်အဲဒါကုသိတယဝါယောဓာတ်ကိုမှတ်နေတာအဲဒါတရားပဲဝါယောဓာတ်၆ပါးပဲတပေပါယူယူဓာတ်တရားဖြစ်တာပဲ အဲ့ဒါတရားပါဠိတော်နဲ့ညီပါပဲတဲ့မြတ်စွာဘုရားဟောတဲ့ပါဠိတော်နဲ့ညီပဲအဲ့ဒါအဲ့လေးချောင်းပါဘလို့သဘောလက္ခဏာရှိတော့ထောက်ထောက်တဲ့သဘောကန်တဲ့သဘောတဲ့ခုယောဂီတွေတရားထိုင်တဲ့ကလဲမကြပဲနဲ့တောင့်တော်ကြီးတဲ့နဲ့သူရှိလို့ပေါ့ဝါယောတက်ကထောက်ကန်ထားလို့ဘိုင်းကနေလဲမကြတာဝါယောတက်ထောက်ကန်မရှိဘိုင်းကနေလဲကြသွားမှာ အဲလမ်းလျှောင်ရင်လည်းဝုန်းကနေကြသွားနိုင်တယ်အဲဝါယောဓာတ်ကထောက်ကန်ထားလို့အဲဓမ္မဘောထောက်ရင်ထောက်တွေထောက်တွေကန်ရင်ကန်နေဓမ္မရမှာထောက်ကန်တောက်တင်းတော့တကလေးတောက်တောက်တောက်တင်းနေဖြစ်နေအခုလည်းတောက်တောက်တင်းနေဒိုင်းနေတာဝါယောဓာတ်ပဲအဲသူ့ရဲ့လက္ခဏာတောက်ရင်တောက်နေတောက်နေတောက်နေမှတ်ရမှာပဲတင်းရင်တင်းနေတင်းနေမှတ်ရမယ်ဒါလက္ခဏာပဲဝါယောဓာတ်ရဲ့လက္ခဏာ တောက်ကံတောင်တင်းယောခြင်းတမီတခါလေးကယော့อืมယော့တယ်ကလည်းယော့တယ်ယော့တယ်အဲဘောင်းလာရင်တင်းနေอืมပိန်ကြသွားရင်ယော့တယ်အဲတင်းလာတဲ့ဝါယောက်ကိုဘောင်းတယ်ယော့သွားတဲ့ဝါယောက်ကိုပိန်နေဒါဝါယောက်တဲ့လက္ခဏာကိုမှတ်တာတဲ့ဘုရားဟောတဲ့ပါဠိတော်နဲ့အညီပြတဲ့တရားဖြစ်ပါတယ်တဲ့ ထောက်ခံတောင်းတင်းရောခြင်းတမီရင်းရိုင်းလှုပ်ရှား၍သွားတတ်သည် သူ့ရဲ့လုပ်ငန်းရတ္တကဘာတော့ရင်းတဲ့သဘောရိုင်းတဲ့သဘောလှုပ်တဲ့သဘောရင်းရိုင်းလှုပ်ရှား၍သွားတတ်သည် သူ့ရင်းနဲ့သွားတယ်တဘာရောတတ်တယ်ဥသိပ္ပနေလေတက်တော့လှုပ်နေတာလေနေတဲ့တိုက်နေနဲ့လှုပ်တယ် မြန်မြန်တိုက်တော့မြန်မြန်လှုပ်တယ်ဒီတယ်မြန်မြန်တိုက်တော့အမြစ်ပါကျွတ်သွားတာပဲတခါတည်းကိုအဲယောဂီမြန်လဲအဲ့ဒီဝါရတအာကောင်းတကရိမ့်နေတာဘယ်ပဲရိမ့်လိုက်ညာပဲရိမ့်လိုက်ခြေဝါရှိကိုငိမ့်လိုက်နောက်ကိုရိုင်းသွားလိုက်အဲအဲ့ဒါဝါရတရဲ့သူ့ရဲ့လုပ်ငန်းစဉ်တဲ့အဲ့ဒါဘယ်နဲ့မှအဲ့တိုင်းမှရင်ရိမ့်နေရိမ့်နေရိမ့်နေရိမ့်နေမှရိုင်းရိုင်းနေရိုင်းနေရိုင်းနေဒါမှတ်ရမှာပဲ အဲတကားလေးမှတ်လေတော်တော်နဲ့မနိုင်ဘူးအဲ့ဒါမနိုင်တဲ့ပဲမနိုင်တဲ့ပဲနိုင်ရန်လေးမိတာပေါ့သို့မဟုတ်ထိုင်ကုန်လေးနဲ့မိထိုင်အဲဒီတဲ့ကြမ်းတမ်းလာရင်ဘာလို့မပက်လက်လှမ်းပြီးတော့အဲ့ရဝပက်လက်လှမ်းမှတ်အဲ့ဒါတရက်လောက်နည်းနည်းနည်းမှတ်လို့ရှင်ဝါရတ္တကိုနိုင်နေပြီးတော့သူ့ရဲ့တဘာဝအမှန်ကိုသိတယ်တဲ့ရဲရန်လှုပ်ရှားရွေသွားတတ်သည် လူလိုရပဲ့တွန်းလျက်ဆောင်သည်တဲ့စိတ်ကလေးကရှေ့သွားခြင်းဝါရတက်ကရှေ့တွန်းပေးတယ်စိတ်ကလေးကနောက်ကိုသွားခြင်းနောက်ကိုရောက်ပေးတယ်လဲခြင်းနဲ့စိတ်ကြောင့်လဲတဲ့ရုပ်ကလေးဝါရောရုပ်ဖြစ်လာတယ်အဲအဲ့ဒါလေဝါရောတက်တယ်သူလိုရပဲ့စိတ်ကလေးသွားခြင်းတဲ့ဘက်ကိုဝါရောတက်ကလိုက်ပေးတယ်တဲ့သူလိုရပဲ့တွန်းလျက်ဆောင်သည် အဲဘယ်လန်းတယ်ညာလန်းမဲ့တွန်းပြီးတယ်ရှေ့ကိုတလန်းချင်းတလန်းချင်းတွန်းပြီးတယ်စိတ်ကလေးကရှေ့သွားချင်းရှေ့ကိုတွန်းပြီးနောက်ကိုပြန်ချင်းနောက်ကိုတွန်းပြီးတယ်သူ့ရဲ့ညံထဲမှာထင်လာတဲ့သဘောတဲ့သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဒတ်ရှုမှတ်မြတ်ယောဂီယောဂီတွေဝါယောဒတ်ဒီမှတ်ရတာများပါတယ်ကိုယ်ရာဆန္ဒလဲဝါယောဒတ်ပဲထိုင်နေနေထားတဲ့နေဝါယောဒတ်ပဲ အဲဒီဝါယုဒ္ဒမကောင်းရင်တော့လေပြတ်မှာပဲတချို့ညာဘက်ချမ်းကပြတ်တော့ညာဘက်ချမ်းကအဲလုံမရဘူးအဲဝါယုဒ္ဒကပြက်သွားတာအဲဘယ်ဘက်ချမ်းကပြက်တော့ဘယ်ဘက်ချမ်းကလေပြတ်တော့ဘယ်ဘက်ချမ်းလုံမရဘူးတချို့လဲအောက်ပိုင်းကလုံမရတချို့လဲဓာတ်ပိုင်းကလုံမရမြို့မြို့ပါပဲဒါတွေဖြစ်တာကြောက်စရာအမတန်ကောင်းတယ်သူကတော်တော်လေးသိရလဲမဟုတ် ရချင်းတည်သွားလဲတစ်မျိုးပေါ့မတည်ပဲနဲ့တချို့ဆို10လ15လတချို့10နဲ့15နဲ့ကြာဒီတော့ပြန်မှန်းပါတယ်တချို့ကယောဂပြည့်တဲ့လူကမတည်ဘူးပြုစုလို့တည်သွားတာအဲတခါကြီးတယောက်ဆိုလေပြတ်မှလွန်ကြောက်အဲသေကဏိမှလေပြတ်ပြီးမသေးပါရစေနဲ့ဆုတောင်းတာမပြည့်ရဘူးလေပြတ်ယောဂဖြစ်တယ်အဲဆယ်နှစ်ကြော်ကြော်ခံရတယ်အဲသူခန္ဓာကိုယ်ရဲ့လက်ကြီးမှာတော့ သူ့ကိုပြုစုရင်းနဲ့ဒကမကပင်ပန်းပြီးတော့အရင်သေးသွားရှာတယ်ဒါကြောက်စရာအမှန်တန်ကောင်းတယ်အဲ့တော့ဝါယောတတ်သည်ဘာမွေနဲ့တူတုံတတ္ထမုခမွေလို့ခေါ်တယ်ဝါယောတတ်ကတတ္ထမုခတတ္ထဆိုဓာလူပဲထက်မြက်တယ်တဲ့ဓာနဲ့လီဝိကနဲ့ဝိကနဲ့လီပြတ်သွားတယ်လို့အကျိုးတွေပြတ်သွားတာအကျိုးကြကုကကြတာအုံနောက်ကျိုးပြတ်တယ်ဒါပြောတာပေါ့အုံနောက်ကျိုးပြတ်သွားတယ် ဘယ်သွေးကြောပေါက်သွားတယ်ညာသွေးကြောပေါက်သွားဒါတွေပေါ့အဲဝါယောတက်ကတတ္တကတတ္ထတတ္တကမုကမွေတဲ့တတ္ထမုကမွေဒါလို့ထက်မြက်တဲ့သဘောတဲ့အဲကြောင့်လေပြတ်တယ်ဆိုရင်လုံမရအောင်ဒါပဲတတ္ထမုကမွေကြိုက်သွားတာအဲ့တော့ယောဂီတို့ကတော့ဒါသူ့သဘောတွေပေါ်ရင်မှတ်မလို့ရင်လှုပ်တယ်လှုပ်တယ်လှုပ်တယ်ဘောင်းရင်ဘောင်းတယ်ပိန်ရင်ပိန်တယ် အဲထရင်ထတယ်သွားရင်သွားတယ်ရက်ရင်ရက်တယ်ကူးရင်ကူးတယ်သူ့တဘာဝမှတ်နေရမှာပဲတဲ့အဲ့ဒါဝါယောဓာတ်ရှုမှတ်မြတ်ယောဂီမြတ်စွာဘုရားဝါယောဓာတ်အကြောင်းကိုဒီလိုဟောကြားတော်မူခဲ့ပါတယ်တဲ့အဲ့တော့ဓာတ်ကြီးလေးပါ သာဝကာယိသဒုံတံဓာတုနံဧကတိတမေဝတမသိတဝနိဗ္ဗာဏံဘာပုဏ္ဏတိတဲ့ပဂတိသာဝကဘောဓိစုဖြင့်နိဗ္ဗာန်ရကျင်တဲ့ယောဂီများဟာတဲ့ဟောဒီဓာတ်ကြီးလေးပါတဘာဘာကိုရှုမှတ်တဘာဘာရဲ့သဘောလက္ခဏာတွေသိလို့အဲဒီဓာတ်ကြီးလေးပါတဘာဘာရဲ့အနေဆဒုက္ခအနတ္တကို ဘိုင်ပိုင်နဲ့နဲ့သိလို့ဉာဏ်စင်တွေတက်သွားရင်တဲ့နိဗ္ဗာန်ချမ်းသာရနိုင်တယ်တဲ့ဒီလိုမြတ်စွာဘုရားဟောတာတဲ့။ဒါကြောင့်တကြီးလေးပါသဘောပေါက်အောင်ဘုန်းကြီးတို့ကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားပြတ်တာတော်ဝမ်ပိုက်ကာယကုသိတယဝါယောတရှုမှတ်တော်ဓာကြီးလေးပါဘယ်နဲ့ပါတော့ဩတွန်းကန်လာတဲ့သဘော ရော့သွားတဲ့သဘောဟာဒါဝါယောဓာတ်တဲ့အဲဒွန်းနေဆိုတော့ပေါင်းလာတာပေါ့ရော့တယ်ဆိုတော့ပိန်သွားတာပေါ့အဲပေါင်းတယ်ဆိုရင်ဒွန်းကန်တဲ့သဘောကို ရှုမှတ်နေတာပိန်တယ်ဆိုလို့ရှိရင်ရော့ပြော့သွားတဲ့သဘောကိုရှုမှတ်နေတာဒါပေမဲ့တင်းနဲ့ရော့တဲ့သဘာတော့ဝါယောဓာတ်ပေါင်းနေပိန်နေမှတ်တော့တင်းတဲ့သဘောလေးသိ ရော့တဲ့သဘောလေးသိဩဒါဝါရော့တတ်ပဲอืมတင်းတာလည်းတင်းပြီးတော့ပြက်သွားတာပဲရော့တာလည်းရော့ပြီးတော့ပြက်သွားတာပဲမှတ်တဲ့စိတ်လေးကလည်းမှတ်ပြီးတော့ပြက်သွားတာပဲတင်းတာရော့တာကဝါရော့တတ်ရုပ်တရားတိမှတ်တဲ့စိတ်ကလေးကနန္တရားอืมဒါလေးကပေါ်လိုက်ပြောက်လိုက်အတင်းလိုက်ပြောက်သွားလိုက် ရောလိုက်ပျောက်သွားလိုက်အဲဒီလိုသိလာတာအဲဝါယောတက်ကိုမှတ်ရင်းနဲ့ပေါင်းနဲ့ပိန်နဲ့မှတ်ရင်းနဲ့တရားတခါကျတော့မာတဲ့သဘောတွေ့ဘက်ကိုမှတ်ရင်းနဲ့မာနေတယ်အဲမာတယ်မာတယ်อืมတခါကျတော့ပြော့ပြော့တယ်ပြော့တယ်အဲမာသဘောပြော့သဘောတွေ့တယ်အဲ့ဒါပထဝီဓာတ်ကိုရှုမှတ်နေတာတရားတခါကျတော့ကျန်တဲ့သဘော တရားတခါကြတော့နုတဲ့သဘောလေးတွေ့တယ်အဲကြမ်းရင်ကြမ်းတယ်နုရင်နုတယ်မှတ်တယ်ဒါလည်းပထဝီဓာတ် မှတ်တာပဲမာကြနုပြော့တခါတကြလေးဘောင်းနာပင်ရဲ့လေးနေတယ်ဘောင်းနာကလည်းလေးတိဖြစ်ပိန်နာလေးတိဖြစ်အဲလေးတာလေးတယ်လေးတယ်ဒါမှတ်တယ်ဒါပထဝီဓာတ်အဲ့ဒါလေးမှတ်ရင်မှတ်ရင်နဲ့အဲမာတာလည်းမာပြီးတော့ ပျောက်သွားတယ်ပြက်သွားတယ်မှတ်တဲ့စိတ်ကလည်းမှတ်ပြီးတော့ပျောက်သွားတယ်ပြက်သွားတယ်အဲ့ဒါမာရာပြော့တာပထဝီဓာတ်ယုတ်တရားသိမတ်တကနတ်တရားပျောက်ပြက်သွားတာကအိဋ္ဆတရားဟောဒါဒီမှတ်ရင်းနဲ့မြင်လာတာအဲတရားတကကြတော့ဘောင်းနေပိနေလို့မှတ်ရင်းမှာစူးစူးစီးစီးလေးဖြစ်စီးစီးကက်ကလေးဖြစ် ထွေးတွေတွဲဆိုတယ်ဆိုတယ်ဆိုတယ်စီရင်စီတယ်စီတယ်ကတ်ရင်ကတ်တယ်ကတ်တယ်ကလက်ကလေးနဲ့အောင်းတဲ့ခွာလို့တော့မရဘူးကတ်နေတာကတ်တယ်ကတ်တယ်ကတ်တယ်အဲ့ဒါအဲ့ဒါအာဘောဒအာဘောဒကမတ်တာဆိုတာလဲဆိုပြီးတော့ပျောက်သွားတယ်ပြက်သွားတယ်မတ္တစိတ်ကလည်းပေါ်ပြီးတော့ပျောက်သွားတယ်မတ်ပြီးတော့ပျောက်သွားတယ်ပြက်သွားတယ်အနိစ္စတရား ဆိုတာစည်းတာကအာဘောဓယုတ်တရားသိမှတ်နေတာကနန္တရားဟောယုတ်တရားနန္တရားတွေကွဲသွားတယ်တဲ့အဲ့ဒါဓာတ်ကြီးလေးပါသဘောပေါက်လာတာဒီဇောဓာတ်ပေါင်းတယ်ပိန်းတယ်လို့မှတ်ရင်မှာတကလေးပူနေတယ်ခါကြတယ်အေးခါကြအေးနေတယ်အဲ့ဒါမှပူရင်ပူတယ်ပူတယ်ပူတယ်မှတ်အေးရင်အေးတယ်အေးတယ်အေးတယ်မှတ် နွေးရင်နွေးတယ်နွေးတယ်ရှင်ရင်ရှင်တယ်ရှင်တယ်ပူတာနွေးတာအေးတာရှင်တာလေးမှတ်တာဒီဇောတရုပ်တရားဒါလေးကိုပူရင်ပူတယ်နွေးရင်နွေးတယ်အေးရင်အေးတယ်ရှင်ရင်ရှင်တယ်လို့မှတ်နေတာကနန္တရားဟောရုပ်နဲ့နံကွဲလာပြီပုဂ္ဂိုလ်လည်းမရှိတတ္တဝါလည်းမရှိယောက်ျားလည်းမရှိမိန်းမလည်းမရှိငါလည်းမရှိသူလည်းမရှိရုပ်နဲ့နံပဲရှိတယ် ပဒဝီဓာတ်ယုံနဲ့သိမှတ်တဲ့နန္တရားမာရာပြောတာတွေ့ရင်ပဒဝီဓာတ်ယုံနဲ့သိမှတ်တဲ့နန္တရားတွေ့တာอืมဆိုတာစေးတာကတ်တာတွေ့ရင်အာဘောဓာတ်ယုတ်တရားနဲ့နန္တရားကိုတွေ့တာဥရံတွေတာအေးတာကိုတွေ့ရင်ဒေဇောဓာတ်ယုတ်တရားနဲ့နန္တရားကိုတွေ့တာတင်းနာယောတာတွေ့ရင်ဝါယောဓာတ်ယုတ်တရားနဲ့နန္တရားကိုတွေ့တာဒီဓာတ်ကြီးတွေကယုတ်ဓာတ်ကလည်းပေါ်လိုက်ပြောင်းလိုက် နန္ဒကလည်းမှတ်လိုက်ပြောက်လိုက်မမြဲပါလားသိလာတယ်အဲ့လိုသဘောပေါက်လာတယ်အဲဓာတ်ကြီးလေးတဘာဘာကိုတဘာဝလက္ခဏာတွေသိအဲဆက်ပြီးတော့ဗာသိလာတော့ဘာပြုလို့ဘောင်းတယ်လဲလေးရှူလို့ဘောင်းတယ်လေးရှူလိုက်တာကအကြောင်းတရားဘောင်းတက်လာတာကအကျိုးတရား လေပြန်ဒုဒ္ဒကအကြောင်းတရားပိန်ရောသွားတာကအကျိုးတရားဟောအကြောင်းကျိုးလေးသိလာတယ်။ဘာပြုလို့လေဝင်တယ်လဲ။ဟောရှူခြင်းစိတ်ကြောင့်ရှူရုပ်ပေါ်တယ်။ရှူခြင်းစိတ်ကြောင့်ရှူရုပ်ပေါ်ရှူခြင်းစိတ်ကအကြောင်းရှူတဲ့ရုပ်ကအကျိုးရှူတဲ့ရုပ်ကြောင့်ဘောင်းရုပ်ပေါ်တယ်။ဘောင်းရုပ်ကြောင့်မတ်စိတ်ပေါ်တယ်။မတ်စိတ်ကြောင့်အတိညာပေါ်တယ်။အတိညာကြောင့်နိဗ္ဗာန်ရောက်တယ်။ ဒါလေးအကြောင်းကျိုးလေးသဘောပေါက်သွားတယ်ရှိုက်ခြင်းစိတ်ကြောင့်ရှိုက်ရုပ်ပေါ်တယ်ရှိုက်ရုပ်ကြောင့်ပိန်ရုပ်ပေါ်တယ်ပိန်ရုပ်ကြောင့်မတ်စိတ်ပေါ်တယ်မတ်စိတ်ကြောင့်အတိညာဉ်ပေါ်တယ်အတိညာဉ်ကြောင့်နိဗ္ဗာန်မြင်တွေ့တယ်အကြောင်းကျိုးလေးဖြစ်သွားတယ်အကြောင်းကိုပဋိစ္စအကျိုးကိုသမုပ္ပတ်အကြောင်းကျိုးသိတာပဋိစ္စသုံးပါသိတာလို့လည်းပြောနိုင်တယ်တဲ့အကြောင်းကျိုးလေးသိလာတယ် အကြောင်းကျိုးသိရင်နဲ့ဆက်ပြီးတော့မှတ်တယ်ဆက်ပြီးမှတ်ရင်နဲ့ဘောင်းတာလေးရိတ်ကနေဘောင်းပြောက်သွားတယ်မရှိတော့မှတ်တဲ့စိတ်ကလေးမှတ်ပြီးတော့ပြောက်သွားတယ်မရှိတော့ဩမမြဲပါလားအနေဆာအနေဆာသိသွားပြီမမြဲတဲ့အနေဆာလေးတွေကပြစ်လိုက်ပြစ်လိုက် ပေါ်လိုက်ပြောက်လိုက်ပင်မနှိမ့်ဆက်ခံခဲ့လို့ဒုက္ခอืมဒါလေးမပြစ်ပါနဲ့မပြစ်ပါနဲ့ မညောင်းပါနဲ့မကြင်ပါနဲ့မထုံပါနဲ့မကြိုက်ပါနဲ့မခဲပါနဲ့ပြောလို့မရအနတ္တဟောလက္ခဏာဤသုံးပါးသိလိုက်ဉာဏ်စင်တွေတက်သွားတယ်အဲ့လိုနိဗ္ဗာန်ဉာဏ်စင်တွေတက်သွားတာကိုယ်ကဘာမှလုံးစံမကိုယ်ကမှတ်နေရမှာတဘာဝပေါ်တာလေးသူ့မှတ်သူ့တိုင်းမှတ်နေအဲမှတ်ရင်းနဲ့ဉာဏ်စင်ကမြင့်မြင့်မြင့်မြင့်တော့သူကနိဗ္ဗာန်ချမ်းသာပွင့်သွားမယ်ဓာတ်ကြီးလေးပါးတဘာဝရှုပွားမဲ့ဖို့ရနိုင်သည် အဲ့လိုရတဲ့အကြောင်းသိအောင်လို့မြတ်စွာဘုရားကဤအာတိဝိသောမှာသုတ်တံမှာဟောပြခြင်းဖြစ်တယ်တဲ့။ဉာဏ်တဲ့ချက်လက်တွေကိုနောက်ရမှာဆက်လက်ပြီးတော့ဟောပြမှာဖြစ်ပါတယ်တဲ့အချိန်လေးရှိပါပြီ။ဤကဲ့သို့တရားဟောတရားနာကျွန်ုပ်တို့ဤလောကိယုံနာခန္ဓာအာယနာဓာတရားတို့သည်၎င်းတလောကလုံးတစ်ကမ္ဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤ လူနဲ့မြမသတ္တဝါအလုံးတို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းပြစ်ခြင်းပြက်ခြင်းအိုခြင်းနာခြင်းသေခြင်းနှိမ့်ဆက်တဲ့ဇင်ရဲ့အစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာဖြစ်အောင်တည်တောင်ပေးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၀၈ပါးကသမှုတရားသစ္စာ ဣဒနာချုပ်ရငိယံအေယမြစ်တနိဗ္ဗာန်ဆိုတဲ့ဟိုမှာပကံအေချံသောနေမီကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနဲ့မိမိတို့ခန္ဓာကိုယ်မှာပေါ်နေတဲ့ဓာတ်တွေကိုဟောဓာတ်တွေပဲဖြစ်ပြီးတော့ပြည့်နေတဲ့အနိစ္စဒုက္ခအနတ္တတွေပဲလို့အမှန်သိအောင်ရှုမှတ်နေတာက မက္ကသစ္စာလို့ သစ္စာ၄ပါးတရားသိမြင်လေးကျင့်တိုင်းတိုင်းသိမြင်နိုင်ကြပါသဖြင့်မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိတုကဝိမု ക്തി အယတာကိုစီကိုငါခံစားကမွေကြီးလေးကောင်ဘေးမှ ပြောပြဟောပြနေတဲ့ဘေးဒုက္ခအလုံးမှာကင်းဝေးလွတ်မြောက်နိုင်ကြပါစေကုန်သတည်း sadhu, sadhu, sadhu.